ကံကြီး15အငယ်1မှ8နောက်တဖန်ဂျုံစပားရိပ်ရာကာလ၌ရှမ်းဆုံသည်စိတ်တငယ်ပါလျက်မိမိမယားကိုကြည့်ရှုခြင်းကသွား၍သူအခန်းထဲမှ သူနှင့်အတူအိမ်မီဟုကြံတော် ရောက်ခမသည် စီတား၍တင်းဒီငါသမီးကိုဆက်ဆက်မုန်းသည်ဟုငါအထင်ရောက်သောကြောင့်တင့်အပေါင်းဖော်အားငါပေးစားပြီသူညီမသည် သူထက်သာ၍လှသည်မဟုတ်လော အမဤကိုစားညီမကိုယူပါတော့ဟုဆို၏ထိုအမှုကိုထောက်၍ရှံဆောင်ကငါသည်ဖိလိတိလူတို့၌အပြစ်ပြုတော်လဲသူတို့သည်ငါကိုအပြစ်တင်เสียမရှိဟုဆိုသည်နှင့်ညီတွား၍မြေခွေး300တို့ကိုဖမ်းပြီးမှ မြေခွေးအမီးတစ်ခုနှင့်တစ်ခုကို ပေါင်းလျက်အမီးနှစ်ခုကြား၌မိရှုကိုစီး၍မိရှုတို့ကိုမိညီသည်ဖြင့်ဖိလိတိလူတို့စပန်းလေတဲ့သို့ လွှတ်လိုက်၍စပန်းပင်ကို၎င်း၊ကောက်လိုင်းကို၎င်း၊စပြည့်ဥယင်တန်လွင်ဥယင်တို့ကို၎င်းမီးလောင်လေ၏။ဖိလိတိလူတို့ကလည်းဤအမှုကိုအဘယ်သူပြုသနည်းဟုမေးမြန်းတော့တိမနတ်မြို့သားဤသမင်ရှံဆုံပြုပြီးသူ၏မယားကိုသူ၏အပေါင်းဖော်အားပေးစားပြီးတကားဟု ပြန်ပြောလျင်ဖိလိတိလူတို့သည် လာ၍ထိုမိမနှင့်သူ၏အဖကိုမိရှို့ကြ၏ ။ရှံဆုံကလည်းထိုတို့ပြုသောကြောင့်ငါသည်စိတ်ပြေအောင်ပြုမိစိတ်ပြေပြီးမှငြိမ်သက်စွာနေမည်ဟုဆိုလျက်သူတို့ကိုကြီးစွာသောလှုပ်ကြံခြင်းအပြင်တပြိုင်နက်ရိုက်တက်ပြီးလင် အေးဒံကြောက်ထိတ်သို့တွား၍နေ၏အငယ်9မှ20တပံဖိလိတိလူတို့သည်ယူရပြည်သို့ခြီသွား၍တက်ချသဖြင့်လေခိအရ၌အနှံ့ပြားနေကြ၏ ယုဒလူတို့ကလည်းအပေကြောင့်ခြီလာကြသည်ဟုမေးတော်ငါတို့၌ရှံဆောင်ပြုတဲ့ကဲ့သို့သူကိုခြီနှောင်၍ပြုခြင်းဟံခြီလာသည်ဟု ပြန်ပြောကြ၏ထိုအခါယုဒလူ3000တို့သည်အေဒံကြောက်ထိတ်သို့တွား၍ဖိလိတိလူတို့သည်ငါတို့သခင်ဖြစ်ကြောင်းကိုတင်မတိလောတင်သည်ငါတို့၌အဘယ်သို့ပြုသည်ဟု မေးတော်ငါ၌သူတို့ပြုတကဲ့သို့သူတို့၌ငါပြုပြီဟုပြန်ပြော၏ သူတို့ကလည်းတင့်ကိုချီနှောင်၍ဖိလိတိလူတို့လက်သို့အပ်ခြင်းငါယခုငါတို့လာကြပြီဟုဆိုတော့ရှံဆုံကတင်တို့သည် ကိုယ်တိုင်ငါ့ကိုမလုကြံပါဟုကျိန်ဆိုကြလော့ဟုဆိုလျင်သူတို့ကငါတို့သည်မလုကြံပါကြက်ကြက်ချီနှောင်၍သူတို့လက်၌အမိအကယ်စင်စစ်ကိုယ်တိုင်တင့်ကိုမတတ်ပါဟုဆိုလျက်ကျိုးတင့်နှစင်းဖြင့်ချီနှောင်၍ကြောက်ပေါ်ကဆောင်ခဲ့ကြ၏ လေဟိအရတ်သို့ရောက်သောအခါဖိလိတိလူတို့သည်ကြွေးကြော်ကြ၏ဒါရုဖျား၏ဝိညာဉ်တော်သည် သူ့အပေါ်မှတက်ရောက်သဖြင့်သူ့လက်၌ခြီသောကြိုးတို့သည်မိထိသောပိုက်ဆံကဲ့သို့ဖြစ်၍အချီနှောင်ကျွတ်လေ၏သူသည်လည်းမြဲမေးရိုးလက်လက်ကိုတွေ့၍ကံယူပြီးလျှင်လူတထောင်တို့ကိုတတ်လေ၏တတ်ပြီးလျှင်မြဲမေးရိုးဖြင့်အပုံပုံ မြဲမေးရိုးဖြင့်လူတထောင်ကိုငါတတ်လေပြီဟုဆိုသောနောက်မြဲမေးရိုးကိုပြစ်လိုက်သောထိုရက်ကိုယာမလေဟိအမည်ဖြင့်တွင်လေ၏အလွန်ရင်ငတ်၍သာရဘုရားကိုဆုတောင်းလျက်ကိုရိုဒီဤကြီးစွာသောကယ်တင်ခြင်းကိုကိုရိုဤကျွန်လက်၌ပေးတော်မူပြီးမှယခုအကျွန်ုပ်သည်ရေငတ်သဖြင့်တည်၍အယေပြားလီးခြင်းကိုမခံသော လူတို့လက်သို့ရောက်ရပါမည်လောဟု လျှောက်တော်လေဟိအရ၌ချိန်ဝမ်းရာကိုဘုရားသခင်ဖောက်တော်မူ၍ရေထွက်လေ၏သူသည်ရေကိုတောက်သည်ဖြင့်အသက်ရှူပြန်၍အားဖြည့်လေ၏တို့ဖြစ်၍ထိုချိန်ဝမ်းရာကို အဟက်ကောရအမိဖြင့်တွင်၍ယနေ့တိုင်အောင် လေဟိအရ၌ရှိသည်ရှမ်းဆုံးသည်လည်းဖိလိတိလူတို့လက်ထက်ဣဒေလအမျိုးကို အနှစ်20အုပ်ဆိုးလေ၏